ခန်းကြီး35အငယ်1မှ30တောနှင့်လွင်မြင်သည်ဝမ်းမြောက်လိမ့်မည်စိတ်ညံသောအရက်သည်လည်းရွှင်လန်း၍နှင်းပွင့်ကဲ့သို့အပွင့်ပွင့်လိမ့်မည်အလွန်ပွင့်လန်း၍ဝမ်းမြောက်ခြင်းတည်ခြင်းဆိုခြင်းနှင့်တကားမြူးထူးလိမ့်မည်လေဗနုန်တောင်ဤဘုံနှင့်၎င်းကရမေလတောင်ရှာရုံအရတ်တို့ဤတင့်တယ်ခြင်းအထရေနှင့်၎င်းပြည့်စုံလိမ့်မည်ဒါဝရဖျားဤဘုံတော်ကို၎င်း ငါတို့ဘုရားသခင်၏တကူအာနုဘော်တော်ကို၎င်းမြင်ရကြလိမ့်မည်။အာမရှိသောလက်တို့ကို ခိုင်ခန့်စေကြလော့။လှုပ်တတ်သောဒူးတို့ကိုမြဲမြံစေကြလော့။အာယူကြလော့။မစိုးရင်ကြနှင့်ဟုကြောက်တတ်သောသူတို့အားဆိုကြလော့။အကြောင်းမူကားတင်တို့၏ဘုရားသခင်သည်အပြစ်ပေးလျက်ဒဏ်စီရင်လျက်ကြွလာတော်မူလိမ့်မည်။ဘုရားသခင်သည်ကိုယ်တော်တိုင်ကြွလာ၍ င်တို့ကိုကယ်တင်တော်မူလိမ့်မည်။ထိုအခါမျက်စိကန်းသောသူတို့သည်မျက်စိပွင့်လင်းကြလိမ့်မည်။နားပင်းသောသူတို့သည်နားပင်းခြင်းနှင့်လွတ်ကြလိမ့်မည်။ခြေဆွံ့သောသူတို့သည်ဒရယ်ကဲ့သို့ ခုန်ကြလိမ့်မည်။စကားအသောသူတို့သည်သီချင်းဆိုကြလိမ့်မည်။အကြောင်းမူကား၊တော၌စမ်းရေထွက်၍၊လွင်ပြင်၌မြစ်ရေစီးလိမ့်မည်။တန်လျက်သည်ရေကန်ဖြစ်လိမ့်မည် သွေးချောက်သောမြေသည်စမ်းရွေတွင်ဖြစ်လိမ့်မည်မြေခွေအိယာနေရာ၌ကျူပင်နှင့်ဂမာပင်အစားမြက်ပင်ပေါက်လိမ့်မည်ထိုအရ၌လမ်းမကြီးရှိလိမ့်မည်ထိုလမ်းကိုတန်ရှင်းရလမ်းဟု သမုတ်ကြလိမ့်မည်မစင်ကြဲသောသူသည် ထိုလမ်းကိုမလျှောက်မသွားရသွားသောသူတို့နှင့်အတူ ကိုရိုတိုင်ခยีသွားလျက်ရှိတော်မူသည်ဖြစ်၍မိုက်သောသူတော်လည်းလမ်းမလွဲရ ထိုလမ်း၌ခြင်သေမရှိရသားရဲတကောင်မျှမတက်မလာရ ရှာ၍မတွေ့ရရွေးနှုတ်သောသူတို့သာလျှင်ခยีတွားကြလိမ့်မည်ဒါဝရဖျားကယ်လွတ်တော်မူသော သူတို့သည် ပြန်လာ၍တည်ခြင်းဆိုလျက်ထာဝရဝမ်းမြောက်ခြင်းတရဖူကိုဆောင်းလျက်ဇီးအုံမျိုးတို့ရောက်ကြလိမ့်မည်ဝမ်းမြောက်ရွှင်လန်းခြင်းအခွင့်ကိုရကြ၍ဝမ်းနေခြင်းနှင့်ညီးတွားခြင်းသည် ပြေးတွား ရလိမ့်မည်